မြတ်စွာဘုရား၏သာသနာတော်မှာမိမိတို့ဤဖြစ်တဲ့ပုဂ္ဂိုလ်များစင်တာနေကြည့်ကြရတယ်ဆိုတာအဲဒီဖြစ်တဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရား၏သာသနာတော်မှာရသင်ရလိုက်တဲ့ကုသင်တရားတွေဘုရားအမူဘောအကောင်းဆုံးမူအဲဒီမူရဖို့ကစင်တာနေကြည့်ကြရတာဒီမူဟာ လောကအမွေတွေနဲ့စားလို့ရှိရင်အမရာဖုဒ္ဓမှာပဲမြတ်စွာဘုရားအရှင်ကိုရောမြတ်ကိုရောတိုင်းပဲမိမိလူဝါရခဲ့ကြရာဟုလားဆိုတဲ့သားကိုအမွေတောင်းတဲ့အခါမှာဒီလိုပြီးတယ်ကောင်းဆုံးတယ်ကွာဘုရားပြည့်ပြီးတဲ့နောက်တဝါတဝါကျေရတဲ့အခါမှာ အမိတော်ဖြစ်တဲ့တော်တော်နာမင်းရဲ့အတိုင်းတော်ပြည်တော်ကိုကျင့်လို့မြတ်စွာဘုရားကိုရဟန္တာနောက်လိုက်ရဟန္တာပေါင်း2000နဲ့တကွာကြွတော်မူအကျိုးယူအားဖြင့်အဲဒီခါကာလနန်းတော်ဆုံးပုံလေးနေတော့မိခင်ဖြစ်တဲ့သတော်ရယာမီယာကဘာတော်ရာဟုလာလေးခုနှစ်ပါးလေးပါပဲသူရှင်ပြီးတဲ့ ငယ်ရင်းကလေးလေးတွေနည်းနည်းတော့ပြီးမှာပေါ့လေဘုန်းကြီးဆိုတော့ဘုန်းကြီးသားကလေးလေးမြူတော့ခိုင်းတယ်အဲမြူတော့ခိုင်းတော့ဒီကလေးလေးကနောက်တော့ပြတ်တံသွားပြီးတော့မြူတောင်းတယ်ကျွန်တော်ဟာကြီးညွတ်နားညွတ်ကြီးညွတ်ကြီးလျာအဲမင်းလျာဖြစ်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ် ဒီနေ့ကြလို့ရှိရင်ဖြင့်ဒီနန်းကိုဆက်ခံပြီးတော့မင်းလို့ရပါလိမ့်မယ်မင်းလို့တဲ့အခါကာလကြတော့ဒီပြုဇာဘာနာဆိုတာလိုပါတယ်အဲဖခင်တို့ဒီပြုဇာအမွေနှစ်ဆိုတာဟာသားတို့ပိုင်ပါတယ်ပြီးတော့အဲဒီဖခင်ဖြစ်တဲ့မြတ်စွာဘုရားပေါ် ဒေရဒမင်းသားအဖြစ်ကကြီးကျယ်တဲ့သူဝကြီးအဲ့ဒါကြီးကြောက်ွယ်သွားတယ်ဆိုတာရှိတာပေါ့အဲ့ဒီကြောက်ွယ်သွားတဲ့သူဝကြီးတွေအမွေကိုပေးပါဆိုတဲ့အနေနဲ့အမွေတောင်းတာကိုမွေတောင်းတော့မြတ်စွာဘုရားကဘာမှမပြောပါဘူးသွန်ဖုံးပြီးပြီးတဲ့အခါကာလအကြောင်းတော်ပြောသွားတဲ့အခါရာဟုလာကမြတ်စွာဘုရားနောက်တော်ကသင်္ဃာကဆွဲပြီးလိုက်တာကပဲ အမှုကြောင်းတွေလိုက်တာကျောင်းတော်ရောက်တဲ့ခါကာလကျမြတ်စွာဘုရားကသို့တော်ကတော့ရှင်မိတာပါပဲလောကီမူတွေဆိုတာဟာဒီဥစ္စာမူတွေဆိုဘလောက်ပဲပြည့်စုံအောင်ပြထားမယ်ဒီနေ့ကြလို့ရှိရင်ဒီစဉ်တော့ကတွေရောက်နေတယ်ဒီဥစ္စာတွေမပြောင်းမပြည့်နိုင်ဘူးလို့ဒီထဲကပြောက်ပြသွားမှလေလားဘယ်လိုဖြစ်မှာပါလဲမလို့အကြောင်းရစရာတွေတော့ကအများအား ဖြူပါမှုတွေလိုက်လာအကြောင်းမမြင်လို့ရှိရင်လည်းဒီနေ့ကျပြေလည်းပြစီတတ်ပါတယ်ပြစီတဲ့ခါကာလကြလည်းအနဘူးပြင်ဘောကတွေရောက်လာတတ်တယ်ဒီဥစ္စာတွေအကြောင်းပြုပြီးတော့လည်းလောဘဒေါသမောဟတွေသွမ်းမိုးပြီးအကုသိုလ်တွေပွားသွားလို့ရှိရင်ပယ်လေးပါးလည်းကြာရောက်တတ်တယ်ဒီတော့ဒီလောကီအမှုတွေဆိုတာဟာပြင်းနေအပူပြင်ဘောကတွေများစီရတဲ့ဟာပဲ ငါဘုရားကိုယ်တော်တိုင်ဂေါရီသင်ရောက်ယရနာပလင်တဲ့မှာရပြီးတော့ထားတဲ့ဝိဇ္ဇင်ခုနှစ်ပါးကြီးဟူသောတရားမူတွေဟာရင်ဒီစဉ်တော့ကတွေရှင်းတယ်အဲဒီဝိဇ္ဇင်ခုနှစ်ပါးကြီးဟူသောတရားမူတွေငါဘုရားပြင်းတယ်လို့ယူရပြီးတော့အဲဒီပါတော်ရာဟုတာလေးကိုသင်္သာမဏေကြည့်ပြီးတော့အဲဒါအကောင်းဆုံးမှုပေါ်ဟိုမှာမင်းတော်လေးတွေ e di die d ya lanwụeee emuie irerire na ia j ụ a ha na ab inye ka a ya iaorowacid aa i nweo ndị reecie အဲဒီသူတော်ကောင်းတရားတွေလည်းရကျင်မှရမယ်ရဖို့အကြောင်းမရှိဘူးဒီလိုမရဘဲနေလို့ရှိရင်ဘဝတွေထားတာကရှိပြီးတော့ဦးရမယ်နာရမယ်ကြည်ရမယ်အရှင်မင်းတို့ရှိရင်အပေလေးပါးလည်းကြရအောင်လို့ဒုက္ခတွေအများကြီးရောက်သွားမယ်အခုရာဟုလာသားတော်လေးစင်သာနေကြည့်ပြီးတော့ပြေးလိုက်တဲ့အတွက်ဟာသဲခါသိင်းနဲ့လေးပါကိုရောက်သွားပြီဘာမှပူဇင်ကြသိင်းတွေကြောင့်ကြံဒီနာကောင်းပါလေ အဲဒါကြောင့်မြတ်စွာဘုရား၏သာသနာတော်မှာရှင်သာမဏေပြုပေးရတယ်ဆိုတာမြတ်စွာဘုရား၏သာသနာတော်မှာရပြညာလိုက်တဲ့အမြင့်မြတ်ဆုံးအမူအရာကိုရအောင်လို့အဲဒီအမူအရာကိုရတဲ့ရှင်သာမဏေပြုပေးတာပဲအကောင်းဆုံးရှင်ရောက်ခြင်းကရှင်ရောက်တာတကယ်မြင့်မြတ်တဲ့ရှင်ရောက်ခြင်းမရှိတော့ဘူးဘုရားကိုယ်တော်လည်းလူဘဝရခဲ့တဲ့သားတော်လေးကိုမြင့်မြတ်ဆုံးအကောင်းဆုံးရှင်ရောက်တယ်လို့ပဲဒီနေ့ဖို့မှာ မိမိကြည့်ဖြစ်တဲ့ပုဂ္ဂိုလ်ရဲ့ဟောဒီစဉ်းလောင်းလေးကိုသင်္သာမေကြည့်ပြီးတယ်အမြင့်မြတ်ဆုံးတရားမူရရအောင်လို့အမြင့်မြတ်ဆုံးရှိရခြင်းဖြင့်ရှင်းရပါတယ်လို့ဒါလည်းအောင်ပြီးဝမ်းမြောက်ဖို့ဒီစဉ်းသာမေကြည့်ပါရိသမင်္ဂလာအကြောင်းပြုပြီးတော့ပူဇော်တော်အဖြစ်ဒီနေ့သံဃာတော်တွေကိုဘုံမျိုးဆောင်ခဲ့ဝေဒနေပူဇော်ရတယ်အဲဒါလည်းခဏဒီဒီဆရာတော်ဟောတော်တဲ့အတိုင်း

ဒီတရားတော်လေးရုပ်ပါပြီးတော့ပြင်းရောက်ကြတဲ့ဒီလားစာရီတော်ကိုရည်ကြီးနဲ့ပြည့်စုံတော်ကြတဲ့ဒေဝါတော်အရှင်မြတ်တွေကိုဟောသင်္ကားဒီဝယ်အဒီဒီသင်္ကားနေလည်းဒီရဲနောက်ပြီးတော့90ဒီရောဝိသုငွေတို့မှဖြစ်ပေါ်လက်တန်သောနေရာလူရာရဟန်းတော်များအစတဲ့ပစ္စည်းအဲ့ဒါတွေလည်းပြန်ကြည့်ရအောင် သင်္ကန်းကတော့သင်္ကန်းအပြည့်နဲ့သုံးဖို့ပဲငါရေတော်ဝိတုငွေတော်ကဖြစ်ပေါ်လက်ကတော့ဆိုတာကတော့မိမိတို့အလူရှိရာအဲစာဝုလိုရင်စာဝုရနိုင်တယ်စေကူလိုရင်စေကူရနိုင်တယ်ဆရာလိုရင်ဆရာရနိုင်တယ်မျိုးလိုရင်မျိုးရနိုင်တယ်မြင်လာရနိုင်တယ်ပြီးသွားရင်လို့ရှိရင်လည်းပြီးစိတ်တွေပါလို့ဖြစ်နိုင်တယ်ဖနာတို့ပြီးတို့ဘာလို့တို့အလိုရှိရာကိုရနိုင်တယ် အဲဒီလိုလူရှိရလူရှိရရဟန်းတော်များအပြတ်တဲ့ပစ္စည်းတွေကိုသုံးဆောင်မှုရတဲ့လူရမ်းတယ်လို့အယုံပြုပြီးတော့အဲဒီဇေသွန်ကြပြီးသားဒီတော်ဒီမှာဒီရဲ့ဇက်ကတွေကကျွေးလုံးလူတော်ချင်းတေတော်အင်ဒီတို့အယူကြီးဆိုတော့အလိုလည်းပဲအများပြေးရလို့တို့အယူကြီးတာသာသီရဲ့ဇက်ကတွေအဲ့ဒါ ရှင်ဘုရားတို့တပည့်တော်တို့သည်ရသော်ဘုရားဤသာဝနာတော်ဤစွာကြည်ရရင်သုံးကားခြင်းဤပွားခြင်းဤပင်ရင်အကျိုးမှာ၎င်းသမုတ်တော်ဤ သူဖြစ်သောရှင်လောင်းဖြစ်သောသူငယ်တို့အားသစ္စာဗျာဤသာသနာတော်၌သစ္စာမည်ဖြစ်ခြင်းဝင်ရောက်၍သစ္စာဗျာဤသာသနာတော်၌ရသည်ရလိုက်တော် တရားမူတို့ကိုရယူနိုင်စေခြင်းကျိုးမှာ၎င်းကျွန်ုပ်တို့ဤသံဃာဝဆင်းရဲမှာသွန်မြောက်၍နိဗ္ဗာန်ကိုသင်ညာစွာမျက်မှောက်ပြုပါရခြင်းကျိုးမှာ၎င်း ပြေ၍ဒီနေ့ဖို့၌သူဖြစ်သောရှင်လောင်းပုဂ္ဂိုလ်တို့အားသင်္ကန်းတပိစသောပြိတ္တိယာတို့နှင့်တကွာရာဥပ္ပဒေဖြစ်သောရှင်တရားဤသာနာဤ နှင်း၍ရသော်ဗျာဤအဘွယ်ရှိပါနှင့်ပြည့်စုံသောသာသနာတော်မြတ်၌မြင့်မြတ်သောသင်္သာမဏေဖြစ်သောရောက်စေလျက်ပပိဇာမင်္ဂလာွဲတဲ့ပင်ကိုသင် င်းပပါကုန်၏ရှင်ဘုရားဒီပဝိဇ္ဇမင်္ဂလာကိုဒီတော်သောအခြင်းသံဃာတော်ပညာပေါင်းအားမွန်မြတ်သောသံခဲပဲဘောရှင်တို့ကိုဒီဒီစွာသက်ကလူရန် ကြီးမွေပြုတော်ပါကုန်၏ရှင်ဘုရားဒီသာဝနာဤဒါနာဤတရားအားထုတ်လျက်ရှိတော်ယောဂီအပေါင်းသူတော်ကောင်းတို့အား၎င်းကြွရောက်လာတော်ကလျာဏမိတ်တာမိတ်ဆွေပေါင်း တော်ကောင်းတို့အား၎င်းမွန်မြတ်သောသာဝေတောက်ွယ်တို့ဖြင့်ဆွေးမွေးပါကုန်၏ရှင်ဗျာသုမရပါဤပါပိဇာမင်္ဂလာမင်္ဂလာကိုမွန်ကျင်သောအခြင်းပရိပြာတော်တို့ကို ဒုက္ခဟောကြားတော်မူကြတော်သေပါတော်သီလအစရှိတော်ဘုံကျေးဇူးတော်နှင့်ပြည့်စုံတော်မူကြတော်အရှင်မြတ်တို့အားအပြီးအပြီးတော်ဤသင်္ကန်းစုံတို့ကို၎င်း50ပြီတော် ဝိသုငွေတို့မှာစစ်ပေါ်လက်တန့်သောဓာန်တော်တို့အားအဆတ်သောလူရလူရဘုဒ္ဓပစ္စည်းတို့ကို၎င်းအပြီးရပြီးပိုင်းခြား၍ဒီလက်သွန်းချ၍သူရမှာကုန်၏ ရှင်ဘုရားဒီကောင်းမှုပေါင်းပြီအာရောတရား၄ပါးတော့ဤဘုံညာဘုံညာဖြစ်တော်မဲ့ညာဘုံညာနိဗ္ဗာန်ကိုရောက်ဆောင်ပါစေ၏ဒီကောင်းမှုကြောင့်သနောတော်သည်သေရံအန္တရာယ်ဝိညာဉ်တော်မှာ ခတေသင်တို့ကြာဝေးကွာကြ၍လက်ရှိခြင်းသင်လာခြင်းခွန်အားကြီးခြင်းဉာဏ်ပညာကြီးခြင်းဘုံတော်အာနုဘောဘုံငါခြင်းရွှေရများခြင်းကျမ်းမာခြင်း ချမ်းသာများခြင်းအစရှိသောဒုလတောင်းလာသောလောကီလောကုတ္တရာအောင်းတို့ချမ်းသာမင်္ဂလာပေါင်းတို့နှင့်သာသတေသင်ကျင်းတို့ကြာဝေးကွာကြ၍ လူရှိရာတောင်းလာသောလောကီလောကုတ္တရာအောင်းမျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်သာသတေပြည့်စုံကြ၍သင်္ခါသိန်းတို့၏နေရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သော လင်းမြန်စွာရောဂါပါလိုကုန်၏ရှင်ဘုရားဤကောင်းမှုကုသိုလ်ရဖို့ကိုလွန်ငယ်ကြီးတော်ကာလကဝါရပါသောကြောင်းသွားဝဲလွန်နေတော်သောကျင်တိန်နှင့် တော်ပင်ဒီတော်အားအခုတခြင်းမြတ်ပေးဝေပါကုန်၏အခုတခြင်းမြတ်ပေးဝေပါကုန်၏ဒုမရဝါအမိယခာဆရာသမားတော်အား၎င်းသေမျိုးတော်အား၎င်းရရနိုင်ရောက်ရှိနေတော် ရိသအပေါင်းတို့အား၎င်းသမုဒ္ဒောဤကိုဆောင်နာအိမ်ဆောင်နာမြို့ဆောင်နာဤကျောင်းဆောင်နာသာသနာတော်ဆောင်နာတရားမင်းဓမ္မမင်းတော်အား၎င်းအလုံးစုံသောသတ္တဝါအပေါင်းတို့အား၎င်း ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အလုံးစုံသောသတ္တဝါအပေါင်းတို့၏မြတ်ရကြ၏ကိုယ်စိတ်နဲ့ကြာသံသာကြသည်ဖြစ်ပါစေကုန်သတည်း ကျင်းရောက်စေရကျင်းကြတော်သာနာခြင်းသာဝနာအမွေဆိုင်လိုပါတော်ကြောင့်အာရမီများဖြစ်ကြသောဥစ္စုမောင်တို့ဆင်းရဲတို့၏ပါမောင်တို့ဝိမောင်ဝိနှင့်ကိုတင်မောင်မဆင်းရဲတို့၏ပါမောတာဖြစ်သူကိုသာမေရပဝိဇ္ဇမင်္ဂလာပြုလို့လိုပါတော့ကြောင့် အထက်ပါစီရှင်နဲ့ကြရရည်တရားတော်ဒီနာကြပါရလေးညစွာသိကြပါ၏အထက်ပါစီရှင်နာပါတော့တော့အဲဒီသိကြပြီးတော့လာရောက်ပြီးတရားနာမယ်နေရာဌာနကတော့ဆံရင်ဓမ္မရဲ့သာသနာ့ယုတ်သာသာသနာ့ယုတ်သာလောကုတ်ကိုင်းဒီနေရာဌာနတော့နေရတာတော့1329ခု ဒီလိုဒီလာဆုံးမရက်ပေါ့။ဉာဏ်ကြားပြရတာဒီလိုဒီလာဆုံးမရက်။အနေနဲ့လေးအခါနဲ့ဒီကနေ့9နာရီမှ7နာရီ7နာရီနဲ့7နာရီကျော်ကစပြီးတော့ဒီ7နာရီနဲ့ဒီစီတော့ရှိတော့ပါဘူး။ဒီအနာဝေအချိန်ကတော့နေ့လယ်7နာရီက နေပြီးတော့၃နာရီတဲ့ဆိုတာရေးထားတယ်ဒီတိုင်းဆိုလို့ရှိရင်ဘုန်းကြီးလည်းတော်တော်ဟောရတယ်ဆရာကဇန်နာရီရဆိုတော့ဇန်နာရီဇန်နာမလေးက၃နာရီရှိတယ်တော်ဟောရတယ်ဒါကလည်းဘုရားတကယ်တရားမဟုတ်သေးဘူးဒီလိုရွေးချပြီးတော့မှဥပါဝရနေပြီးတော့ဗာလဲနေကြပါမတတ်နိုင်ဘူး။ဒီတရားဝါဒတွေကြားတယ်ဒီလက်ကလည်းဟိုပါတော့။စံညောက ကျော်ရှိမှုနဲ့89နှစ်ပြည့်လို့မွေးနေ့ပြိမှအပြည့်နဲ့မွေးလာတော့နဲ့လူကြတားကြရတယ်နဲ့ပေါ်တယ်ကမိမနဲ့သွားပြီးတော့ဘဝကြီး89နှစ်ဆိုတော့ဒီရောက်တယ်လေတရားရတယ်နဲ့ဟောပြရတယ်ပြိကလည်းပြောရတယ် ဟောနေ့က9နာရီခွဲလောက်ကဒီရဒီရတဲ့ကဇမောဘုံကြီးဥရှင်ဘောသောသားရှင်တို့ရဲ့ကြီးကဒီမှာအဝူအညာအနေနဲ့အခုအစိုးရလုပ်လို့လုပ်လို့ပထမရတဲ့လာကကနေပြီးတော့ဘင်္ဂါရီဖွင့်ကျွေးတယ်ဒီလိုသာ သွားပြီးတော့ဘုရားကိုရေရက်ချတရားလေးနဲ့လည်းပါပါလည်းခေါ်ရရတာဘုရားအရိကလည်းယူပါသေးတာအခုတခါဒီจิตတွေတော့ရှင်ပြုအတုမင်္ဂလာကလည်းကိုဒီလာသေးဝေရုပ်ပြီးတော့အရိကလည်းသုံးပါတော့ယူပါမယ်ဘုရားတွေပေါင်းလိုက်လို့ရှိရင်ဘုရားကိုတရားတွေတော့ဟောဒီ ပညာအနည်းမှာသင်လူတွေအလူတွေအကြောင်းပြုပြီးတော့မသွမ်းမကင်းတာတရားတွေနည်းနည်းနည်းနည်းဟောတာပါပဲဒါပေမဲ့တရားတွေဟောပါများလာတော့ဘယ်နဲ့ဆိုတာလဲအမောမောဖြစ်လာတော့အဲနေရာမှာကြာဒီနေ့ကသတင်းတွေကလည်းဘုရားတနာရီလောက်ဟောမလို့တော့အောင်ပြီလေတရားကမဆုံးတာလည်းဟောနှစ်နာရီကြာတော့နည်းနည်းမောတော့တယ်သူကအဲဒီနည်းနည်းသက်သာအောင်လို့အားထုတ်နေတယ်ဒီကနေ့ မြင်ကြည့်ကြတဲ့အလူတကာလူပါတွေကအကုန်လုံးမြင်ကြည့်ရဲ့ကျိုးတွေကနားလည်ပြီးသားတွေပါပဲနားလည်ပြီးသားတွေပေါ့နားလည်ကြပြီးသားတွေဒါပေမဲ့လို့ကိုယ်လူသားလေးလုပ်တဲ့ခါကာလကြတော့ဒီမောရဏတရားလေးကလည်းသူကနားကြီးရသေးတာကိုသူများလူတွေဆိုတော့တရားနာရင်လည်းခါဖို့ ကိုယ်သူကြမှာကိုယ်ဟာကိုယ်ပြီးတော့လေးလေးနဲ့နဲ့ဒါကြောင့်ရားဟောတဲ့ပုဂ္ဂိုလ်ကလည်းပဲဤပြီးသားတရားတွေနဲ့ထပ်ပြီးတော့ဟောလျက်နေတာပဲသူကအဲတော့ဒီနေ့ဘုရားကြီးရဲ့ဒီလက်ချတော်ပါမယ်ဒီလက်ချပြီးတော့မှသံဝရကဟောရပါလိမ့်မယ်ဒါပေမဲ့ဥသံဝရလည်းပြောတာတဏှာကြီးတော့ပဲဟောလို့ဆရာကြီးဟောနေလို့ရှိရင် ရတာလည်းလူတွေလည်းပဲသူတို့ဓမ္မတော်တွေကြီးရဲတော့နောက်တစ်ခုကဘာလို့ဆိုတော့ဒီမှာယောဂီတွေယောဂီတွေယောဂီတွေကဒီမှာသူတရားအားထုတ်ကြဒီမှာလည်းဖြစ်နေတော့သူတို့လည်းအလုပ်ကြည့်ရတယ်ဒီနိုင်တော့ပဲဟောလို့ပြောတာအရေးကြီးတာကလူဒါနာပြုတဲ့ခါကာလမှာရှိဖို့ကဝမ်းမြောက်ဝမ်းသာဖြစ်ဖို့လူဒါနေတဲ့ခါကလည်းဝမ်းမြောက်ဝမ်းသာဖြစ်ဖို့ လူပြီးတဲ့ခါကာလလည်းကိုပြုထားတဲ့ဒီရဏနဲ့စပ်ပြီးတော့စဉ်းစားတယ်စဉ်းစားတယ်စဉ်းနေဝမ်းရောဝမ်းသာဖြစ်ဖို့အဲဒီစေတနာသုံးပါးညီမျိုးမျိုးနဲ့အဲ့ဒါမှဖြစ်ဖို့ရသူအရေးကြီးတာပါပဲအဲ့ဒါအတွက်နဲ့အမှုမောရနာတရားတွေဆိုတော့ဟောရပါတယ်အဲ့ဒါလေးနောက်အဲဒီစေတနာသုံးပါးညီမျိုးဝမ်းရောဝမ်းသာဖြစ်ဖို့ရအင်းရည်ရွေးချပြီးတော့သွားတဲ့နောက်ဒီဘာဝရဟောရပါတယ် အခုလူသားမှုရာဒါတော့ဒါကသင်္သာမြေပြုတာကလည်းပြုပြီးပါပြီသင်္သာမြေပြုတဲ့ပါဠိသမင်္ဂလာကိုအမွန်းတင်တဲ့အနေပူဇော်တဲ့အနေနဲ့ဘာငါတော့36ပါးအထူးပြန်လျောက်ပြီးသားလို့ဘာငါတော့36ပါး အဲဒီသံဃာတော်16ပါးရဲ့တချို့မကြွနိုင်တဲ့ပုဂ္ဂိုလ်တွေတစ်ပါးနှစ်ပါးဒီရတော့မှအဲဒီပါးနှစ်ပါးကြားနေလို့ဒီလိုရတယ်ဒီလိုလာဒီနောက်တော့ကြားတယ်ဘဝတရားပုဂ္ဂိုလ်နဲ့ကြားတယ်ကြားမယ်တဲ့ပုဂ္ဂိုလ်တွေကအခုပါရိသမင်္ဂလာမွန်းတဲ့သောအဖြစ်မင်္ဂလာတုတ်တရားတော်ဟောကြားပြီး မေတ္တာသုတ်တရားလည်းပဲဟောကြားပြီးဒီဘာငါကူနေလည်းပဲယုဖဟောကြားပြီးသွားပြီတရားတရားဘာငါကိုမင်္ဂလာကုံနေနဲ့ပြစ္ဆာစကားပြုပြီးတော့အခုအတုတကာအတုမအရင်ဆန်ရှိတဲ့အားလုံးသောဉာဏပရိသအပေါင်းကိုကောင်းခြင်းမင်္ဂလာတွေပြုဖို့ရလဲပြစ္ဆာစကားတွေဆိုပြီးတော့ပြီးကုန်ပါပြီ လူဝတ္တဝေယပစ္စည်းတွေကတော့ကုဒီမှာရှင်းမှသင်ထားတဲ့တိုင်းဘာတွေဘာတွေတော့လို့လားသင်္ကန်းပါလားပါတယ်မလားသင်္ကန်းဟုတ်လားသင်္ကန်းသင်္ကန်းရဲ့အနလာရောဟင်းအနအာဒီလိုလိုကောဒီသေးရောပေါ့ဒီကွယ်တော်တော်သုံးလာတဲ့လူတွေဒီလိုဟိုးလာက သမထကြောင့်သိရနေတာတွေကိုမြင်မှုရတဲ့ကဥတုငွေ300လားဒါမိရတယ်ဘုရားမိမိလည်းကြွားတယ်ဒီနေ့ရတဲ့အာသမလည်းသူမိတယ်အပြာမိလက်ချရတယ်ဆိုတော့မြင်တယ်ဒီနေ့တော့တော့ကဒီအဟုတ်ကွာတယ်ပြောတာမမေ့ဘူးကောင်းပါတယ်ဒါကြောင့်ပြည်နေတာအမှန်ကောင်းဒါတော့သာဝရဂုဏ်ဖြစ်တယ် ရားထုတဲ့ပုဂ္ဂိုလ်တွေဒီနည်းနဲ့အရင်ကလည်းပြည်နေတာတွေလည်းတော်တော်များပြီကွာသရာရိကဥပါဒဏ်မျိုးဆိုတာရှိနေတယ်ဟင်အဲဒီသံဃာကြောင့်ရာဥပါဒဏ်မျိုးသရာရိကဆိုတာပြည်နေလို့ပဲမပြည်နေပြည်နေနေပြမှာမဟုတ်ဘူးလေပြည်နေတာတော့သံဃာကြောင့်ဒီလိုအောင်းမျိုးသိပြီးဆင်းရဲကြနေရတယ်နော်တရားဆိုမနောဝဒကြေကောင်းပါလေဒီကမှာတရားသိပြီးတော့အဲကိုဥပါဒနာသမာဓိကြီးနဲ့ ဝိပဿနာဉာဏ်လေးတွေနဲ့ပြည့်ပြည့်ကျင့်ကြပြီးတော့နေတာခဏတစ်ချိန်နေတာကလေးကိုပဲနာမှုတာနေတာပဲပုဂ္ဂိုလ်တွေကညာပုဂ္ဂိုလ်တွေလည်းရှိတယ်ဒီပုဂ္ဂိုလ်တွေလည်းရှိများတော့ညာနေကြတယ်ဒီလားလည်းဒီလိုလို့သမာဓိပညာလည်းလည်းဒီလိုလို့ဘာမှမဖြစ်နိုင်တော့ဝိပဿနာသမာဓိပညာနဲ့ပဲနေအောင်တော့ဘုဒ္ဓလာပြီအဲ့တော့ဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေအာယုတိမောတာကြပါပဲဒီကြောင်းလေး အဲ့ဒါရှိရအောင်းနေနေကောင်းဆိုင်ကောင်းပြအောင်လို့အစဉ်ပြင်းရတစားပြင်းရအဲပလင်းပေါက်ပြင်းရတဲ့မများပါဘူးဒီလိုလည်းဒီလိုလည်းဒီလိုကောင်းမှုတွေဒီရကနေ့အပြုစကားဖြစ်တဲ့ဒီကြည့်တွေတော့ကျွန်တော်ပါပါရမှာပါပဲဒီမှာလည်းဒီဆိုဒီနေ့လည်းပဲရှင်ယူမင်္ဂလာအကြောင်းပြုပြီးတော့ဒီနေ့ဘုသူမြေ300 နဝကမ္မပေါ့နဝကမ္မဆိုတာအမှုတွေဒါကတော့အမှုတွေလေးကြာကြာဖြစ်တယ်လို့ဆိုတာနဝကမ္မကကျူးမှာကျူးလို့ပြောတယ်ဘာမှုတွေလို့ဆိုအဲဒီကမ္မထာကြောင့်လေးတွေသင်တဲ့အမှုတွေပေါ်ဒီကမှုမှုတွေကလူပါရင်ဒီကလိုက်တော့အဲဒီမှာဒီလူရင်းတွေကလေးကောင်းဖြစ်ပြီးတော့ယောဂီပုဂ္ဂိုလ်တွေသင်္ကြန်လို့သာနေရမယ်အဲဒီဥစ္စာ မြင်လာလိုက်နေရမပြတ်နိုင်တော့ပြီးနေတဲ့သာဝရနိဗ္ဗာန်ကြီးလို့တဲ့နာကောင်းပါတကားလဲအဲဒါတွေအကုန်လုံးစုပေါင်းပြီးတော့ရွေးချအဲမင်္ဂလာတော်တွေကိုဆွန်ကျွေးရာမှုရှိတဲ့မြတ်စွာဘုရားရဲ့ဆုံးတော်သားတော်ရာမှုရှိတဲ့မင်္ဂလာတော်တွေကိုဘုရားရဲ့ဆွန်ဆဲဝေဒနေလူသားယောဂီပုဂ္ဂိုလ်တွေအဲကြွားရောက်လာတဲ့ပုဂ္ဂိုလ်တွေဒါတွေလည်းပဲဘုရားရဲ့သာဝတ္တပုဂ္ဂိုလ်တွေလူသားရ သာသနာ့ယူတာမှာအတူဒါနပြုတဲ့အခါထူးခြားတာကတော့အဲဒီအတူကျွေးမွေးတဲ့နေရာမှာပါမန်ပုဂ္ဂိုလ်တွေပုံစံနဲ့မြမတရားအထုတ်နေရရှိတဲ့ပုဂ္ဂိုလ်တွေဒီလားသမာဓိတွေထိုက်ကြရတော့သာပြည့်စုံပြီးတော့နေတဲ့ပုဂ္ဂိုလ်တွေလူရရတာကတော့ဒါဒီပြည်နေရာမှာလူရတာလည်းပို့ပြီးတော့ကုတယ်လို့ပြောရမှာပဲ ရဟန်းသံဃာတော်တွေကတော့ဟိုမှာလည်းသံဃာဒီမှာလည်းသံဃာဒါတော့ဒီလိုပဲထားပါတော့ဒါကတော့သံဃာတော်တွေနဲ့သံဃာတော်တွေအောင်ပြုကြတာဒါကတော့ဗိုင်းကြရတာအကြည့်ပဲအဲဒီပုဂ္ဂိုလ်တွေဒီသားရမှာဆိုလို့ရှိရင်ရတဲ့ဗရဒီသားနဲ့သူကအဲဒီပုဂ္ဂိုလ်တွေ၅ပါးတိလည်းလူမျိုးပုဂ္ဂိုလ်တွေရှိမှာပါပဲ၈ပါးတိလည်းလူမျိုးပုဂ္ဂိုလ်တွေရှိနေနေတော့ပါမှာပါပဲဒါပဲမျိုးတို့အမြဲမပြဒီသားသမားကြီးပညာတွေကိုသင်ကြောင်လုပ်နေတဲ့ပုဂ္ဂိုလ်ကတော့ မနာလဲမှာပေါ့လေတူတူလေးပါတော့ပါမှာပါပဲဒီသာသနာ့ရေးတာမှာတော့ဒီလူဝိသီဆိုတဲ့တရားတော်နဲ့ပုဂ္ဂိုလ်တွေကိုယူစားရတယ်ဒါအနံ့ကိုဝမ်းမြောက်ပြန်ဝမ်းသာပြန်ကောင်းပါလေအဲဒီတော့ဘာသာရေးရောယုံကြည်ပုဂ္ဂိုလ်တွေရောကြွားလာတဲ့ကလျာဏမိတ်တမိကောင်းစီကောင်းတဲ့ပုဂ္ဂိုလ်တွေအဲဒါတွေလည်းမြတ်စွာဘုရားရဲ့ဘောဓိလေးကံကြီးမူတယ်အဲဒီသူတို့ကဘောဓိတွေလည်းပဲစိတ်ထောက်ပါတော့သီလစာရည်ကိုကြည့်နေကြည့်တော့မှလည်းညာတော်တွေကိုယူတာ ဗဒာကြောင့်အတွက်ပြည်ပညာလည်းပဲသုံးရသောဝိသုတွေကိုယူတာအဲဒီကုသိုလ်ကောင်းမှုတွေကြောင့်သူမတောင်းမဲတဲ့မိမိတို့လိုရှိရတဲ့ကောင်းကျိုးချမ်းသာတွေကတော့ဒီအပြီးပြုလေးတော့မှာပါတော့ကြတော့ဥပ္ပါဝရဟောတာလည်းပဲပါပါလိမ့်မယ်အဲယူကြည့်တာကတော့မြတ်ကသိင်းနဲ့နိဗ္ဗာန်နဲ့ဒါဒီရာထူးတော်ရဲ့ယောဂီပုဂ္ဂိုလ်ဟောင်းနေဆိုတော့သူတော်ဟောကြမလို့ပါဘူးအဲဒီနိဗ္ဗာန်ကတော့ဒီရင်းကံပရဏာပြုပြီးတော့ဒီလက်ချက် ဒီကြောင့်အများကြီးပြရမယ်ဒါရှိလို့လည်းဆိုလို့အလုံးမဲ့ဝါရုံပြီးတော့လိုက်ဆိုကြပါလေဒီရဲ့သဘောနဲ့အဲဒီရတော့တတိတော်တို့ဒီမြတ်စွာဘုရားကြီး ကြရင်ဘုံကားရင်ဤပွားရင် သနာတော်၌မြတ်သားမနေဖြစ်ဖြင့်ဘုသွင်းခြင်းရာအလို့ငါညာသံဃာတော်တို့သည်သာ၌သင်္ဃာသပိစသောသင်္သာမနေတို့၏အကုံးအဆောင်ပရိစ္ဆရာတို့နှင့်တကား နှင်း၍ရသော်ဗျာဤသာဝနာတော်၌မြင့်မြတ်သောသစ္စာမေဖြစ်သို့ရောက်စေလျက်ပပိစ္စာမင်္ဂလာကံကိုဆောင်ရွက်ကြပါကုန်၏ရှင်ဗျာဒီပပိစ္စာမင်္ဂလာကို ဆောင်ရသောအပြင်တတိတော်တို့သည်မြတ်စွာဘုရား၏သာသနာတော်၌သာသနာဒါယာရာသာသနာအမွေကားဖြစ်ကိုအာယူရရှိပါကုန်၏ရှင်ဘုရားဤပါဝိဇ္ဇမင်္ဂလာကို သူပူဇော်သောအခြင်းအရာမှုရှိတော်ဘာငါတော်သင်မြပေါင်းအားမွန်မြတ်သောသံခဲဝဲဘောဇင်တို့ကိုဘူရီစွာသက္ကတူရာဝိမွေပူဇော်ပါကုန်၏ ခြင်းတရားဒီသာဝနာရိပ်သာ၌တရားထုလျက်ရှိသောယောဂီပါသူတော်ကောင်းတို့အား၎င်းကြွားရောက်လာသောကလျာဏမိတ်တာမိတ်ဆွေပါသူတော်ကောင်းတို့အား၎င်းမောမြတ်သောသာဝေသောဝေတို့ဖြင့် သွေးမွေးပါကုန်၏ရှင်ဘုရားသုမတပါဒီပါရိဇမင်္ဂလာကိုပူဇော်သောအခြင်းယခုကကာလ၌ရှင်မြတ်တို့၏မျက်မှောက်၌သရဏဂုံသုံးပါးနှင့်တကားစပါးသီလကိုသောက်သည် ခံယူကြပြီလေမြတ်စွာဘုရားဤအာအာနာတော်ဖြစ်သောပရိတော်တရားတော်တို့ကိုနီးယုသည်စွာနာကြားကြပြီလေသီလအစရှိတော်ဘုံကျေးဇူးတော်နှင့်ပြည့်စုံတော်မူကြတော် 36ပါးသောအရှင်မြတ်တို့အားဤပင်ကဤဖနာဉာဏ်ဘုဘဝဒီချိုးွယ်သရှိသောအထူးထူးသောလူဝဲဝတ္ထုတို့ကိုအတိယတိပိုင်းကြ၍ရေစေသွန်းကြ၍ လူရန်ပါကုန်၏ယေဖယာသုမရပါကုံရာသောဘုထုငွေတို့ကိုဤသာဝနာရိတ်သာနာ၏ဓမ္မထံကြောင့်တိုက်ခန်းတို့၌ပြုပြင်ရာနဝကာမအလို့ငါဤစေသွန်းကြ၍ လူရန်ပါကုန်၏ရှင်ဘုရားဒီကောင်းမှုပေါင်းသည်အာသောတရား၄ပါးတို့၏ဘုံရာကုံကြောင့်ဖြစ်သောဝိညာဉ်ပူညာနိဗ္ဗာန်ကိုသက်ဆောင်ပါစေတည်းဤကောင်းမှုကြောင့်

တွေရာများခြင်းကျမ်းမာခြင်းချမ်းသာများခြင်းအစရှိသောလူလားတောင်းတအပ်သောလောကီလောကုတ္တရာကောင်းကျိုးချမ်းသာသင်္လာပေါင်းတို့နှင့်သာခသေပြည့်စုံကြ၍သင်္ရခသိမ့်တို့၏ ငြိမ်းရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သို့လင်းမြန်စွာရောက်ရပါလိုကုန်၏သင်္ခေယဤကောင်းမှုကုသိုလ်၏ဖို့ကိုသမိယပါဗျာသမားတို့အား၎င်းသွေမျိုးတို့အား၎င်းဤအရ၌ရောက်ရှိနေ

လုံးစုံသောဘတ်တော်ပေါင်းတော်၎င်းညပြုဝေပါကုန်၏ညပြုဝေပါကုန်၏အလုံးစုံသောဘတ်တော်ပေါင်းတို့သည်ဒီကောင်းမှုရဖို့ကိုညရာရ၍ကိုယ်စိတ်နှပြသံသာကြသည်ဖြစ်ပါစေ